ရှင်ယောဟန်ဩဝါဒစာဒုတိယဆောင်ခန်းကြီး1အငယ်1မှ6အသက်ကြီးသူသည်မြတ်သောသခင်မကို၎င်းတာသမီတို့ကို၎င်းကြားလိုက်ပါ၏ငါတို့၌တည်၍ငါတို့တွင် အစင်မပြတ်ရှိလက်တန်သောတမာတရားကြောင့်ငါမဆ၍တမာတရားကိုတည်သောသူအပေါင်းတို့သည်သခင်မနှင့်တာသမီတို့၌မှန်ကန်သောချစ်ချင်းမေတ္တာရှိပါ၏ ခမည်းတော်ဘုရားထံတော်က၎င်းခမည်းတော်ဤသားတော်ယေရှုခရစ်အထံက၎င်းတမန်တရားမေတ္တာတရားနှင့်တကွကျေးဇူးဂရုဏာညီတက်ခြင်းသည်တင်တို့၌ရှိပါစေသောငါတို့သည်ခမည်းတော်ဘုရားထံ၌ပြည့်ညတ်တော်ကိုခံရသည့်အတိုင်းတင်ဤသားသမီးအချို့တို့သည်တမန်တရား၌ကျင်လည်၍နေသည်ကိုငါတွေ့သောအခါအလွန်ဝမ်းမြောက်ခြင်းရှိ၏ယခုတွင် ပညတ်တော်တစ်ကိုမရေးဘဲလျက်ငါတို့၌ရှေ့ဥစွာကပင်ရှိသောပညတ်တော်ကိုရေးထား၍သခင်မအချင်းချင်းချစ်ခြင်းမေတ္တာရှိကြကုန်အံ့ဟုငါတောင်းပန်၏။ပညတ်တော်တို့အတိုင်းကျင့်ဆောင်ခြင်းအရာသည်ချစ်ရာရောက်၏။တင်တို့သည်ပညတ်တော်နှင့်အညီကျင့်မိအကြောင်းရှေးဥစွာကပင်တင်တို့ကြားသည့်အတိုင်းပညတ်တော်သည် ထိုသို့သောသဘောရှိ၏။ခုနှစ်မှ လူဇာတိအားဖြင့်ကြွလာတော်မူသောယေရှုခရစ်ကိုငြင်းပယ်လျက်၊လှည့်ဖြားသောသူအများတို့သည် လောကထဲသို့ဝင်ကြပြီ။ထိုသို့သောသူသည်လှည့်ဖြားသောသူဖြစ်၏။အန္တိခရစ်လည်းဖြစ်၏။ငါတို့သည် ကိုယ်ပြုစုသောအရာ မပျောက်မပျက်၊စုံလင်သောအကျိုးကိုရမည်အကြောင်း၊သင်တို့သည်ကိုယ်ကိုကိုယ်သတိပြု၍စောင့်ရှောက်ကြလော့။ခရစ်တော်၏ဒေသနာ၌မတည်ဘဲ လွန်ကျူးသောသူမည်သည်ကားဘုရားသခင်ကိုမသိခရစ်တော်ဤဒေသနာ၌တည်သောသူသည် ခမည်းတော်နှင့်သားတော်ကိုသိ၏ထိုဒေသနာတော်မပါသောသူသည်တင်တို့ထံသို့လာလျင် သူကိုတင့်အိမ်၌လက်မခံနှင့်မင်္ဂလာရှိစေသောဟုနှုတ်မဆက်နှင့်မင်္ဂလာရှိစေသောဟုထိုသူကိုနှုတ်ဆက်လျင်သူ၏ဆိုးရုပ်သောအကျင့်တို့နှင့် ဆက်ဆံရာသို့ရောက်၏တင်တို့အားငါရေးเสียအကြောင်းအများရှိတော်လဲစက်ကူပေါ်၌မှင်နှင့်ရေးခြင်းငါအလိုမရှိတင်တို့စီတို့ငါလာ၍အချင်းချင်းအာရဝမ်းမြောက်စုံလင်မိအကြောင်းတင်တို့နှင့်နှုတ်ဆက်၍စကားပြောမည်ဟုမျှော်လင့်လျက်နေ၏တင်ဤမြတ်သောညီမဤသားသမီးတို့သည်တင့်ကိုနှုတ်ဆက်ကြ၏ရှင်ယောဟန်ဩဝါဒစာဒုတိယဆောင်ပြီး၏